ဘယ်နဲ့ညင်ရပဲမရရင်တော့ပြန်တော့မှာတော့ပို့ပါဘူးကဒုမရနောက်ပဲ၄ပိုင်ပါပဲဘာတင်ရတော့ကိုကိုနေဘူးတော့မလားပဲဟာလာတကူလာပန်းဆယ်ရဲ့ကိုရဲ့ထင်တာဗျဒီလိုကငကွာသဒီရက်ကိုညီမထားတာမဟုတ်ဘူးအောင်မဘာလို့ညီရမှာတော့များများလို့ညီရရမှာလဲလားအာဒီရက်နဲ့ပြေးထားတာဗျသူနားရဘူးညီရ เอวังลาเห็นตาเจ้าวิญญาณဟင်မှန်ပါဘူးဟုတ်တော့အဲ့တော့သေလို့အောင်လုပ်တာပေါ့ဗျာအဲ့တော့သူ့ကိုပြောတဲ့လူပုဂ္ဂိုလ်ချင်းပေါ်ဗျာတို့ဘာလို့လို့ပေါ့ဟိုဘာလို့အတူဘွဲတို့ဟိုအာသုဘဘွဲတို့မှာပုံပြီးတော့ပြောတဲ့ဟာမျိုးတွေလေရာသွေးလူဘွဲပေါ့လားဟုတ်တော့အဲ့ဒီမှာပြောတာအဲအာနာပါနအာထုတ် ပီတိတရားကဆိုရှင်အာနာပါနာအာထုတ်ဆိုအဲ့ဒါမျိုးသူသိကြရတာအဲ့တော့အာနာပါနာဆိုတာသူကသာမပတ္တသဘေတိလို့ပြောတာအာနာပါနာဆိုတာဘာပြောတာလို့ပြောမင်းသူမှမသိကြပါဗျာအဲ့တော့ကွာနှခေါင်းလေးဒီဝင်ဝင်လို့မှပေါ်ကွာထွက်ထွက်လို့မှပေါ်ကွာဒါပဲဒီကမလိုက်စင်းကလုံးတော့ဟင် တော်ကြားထားပြီးတော့ဘုရားဒါလေးကိုပုံကြအောင်အဲဒီကြတဲ့သူနှကောင်းလို့တော့လေဘွာလည်းနှကောင်းမှန်းစာလည်းအမှန်နဲ့ဒီဘွာလည်းချီနှမ်းလည်းသူကအဲဒီဝင်လေထွက်နေတဲ့ပြီးကျတဲ့အောင်မှတ်တာလေဗျဝင်ပြန်လာရင်ထွက်ရင်နာလာမယ်သူကအဲ့လိုဘွာတာလေဗျဘာလို့လုံးရနွားသာပင်လေသူကအဲ့ဒီဝင်လာထွက်တာနဲ့ပြီးကျဘွာချက်တဲ့အောင်လို့လို့ပေါ်တာပဲလေ လုတ်ပါများတော့ဘယ်နေရာနည်းနဲ့ပဲလို့မှမှမှတ်တာမှမများအတွေးမဝင်ခြင်းလို့အတွေးမဝင်ရင်ကိုယ်စိတ်ကိုယ်ရဲ့ရှိတော့တာလေလေကိုယ်ကြောင့်ကိုသိတော့တာပေါ့တရားမချာတော့ကိုယ်ကြောင့်ကိုသိချင်တာဟုတ်နော်ဟင်ခက်တလားဗျာဟင်မခက်တော့မလားလေပေါ့ဟုတ်ရောမခက်တော့မလားလေပေါ့ လာသိနေတာလေဟုတ်ဒီဘယ်ကတော့ဟေးဟေးတို့ကိုကြောင်းကိုသိနေတော့ကိုကြောင်းကပါရှိတို့ရိုင်းတို့တော့ရိုင်းတာဟင်ဘယ်လောက်ရိုင်းတော့မရရင်ပြရမှာဘယ်လောက်ရိုင်းတော့ဟေးမေးမရဘူးဘယ်လောက်ရိုင်းတော့ဟေးဟေးတို့ကရိုင်းနေတာ သုံးတာပါလားဖြစ်သုံးတာရင်းစရောင်ရောင်ရှိတာကျင်တော့မကျင်သေးဘူးရင်းစရောင်ရောင်ကျင်မလားကျင်ပါဘူးဟေးအဲဝါသာဘုရားဘာသာရဲ့အတိုင်းဝင်လေးအတိုင်းဝိုင်းလေးတို့ဝင်နေရတော့တာရင်းစရောင်ရောင်ရှိနေတာဗျတို့ညင်ကတော့အရာကြီးဗျဟုတ်နော်ဟင်တို့ညင်ကတော့အရာကြီးဟင် တို့ရင်ကတော့ညင်ရရင်လေဗျာဟင်ဘယ်တော့ကြရင်လို့ကြိုက်ကြိုက်တယ်လို့လိုက်ချင်တာပဲမကြိုက်မကြိုက်တယ်လို့တိုက်ချင်တာပဲဟုတ်နော်မသိတော့မသိတယ်လို့မိုက်တာပဲဟုတ်ဗျာဟင်တကယ်လို့သာတို့ဓာရီတရိษံပြီးကြရင်တရိษံထုံးတာတိုက်လို့တရိษံမှာတော့ကောမဒီဟိုဘာလို့အဲရာဇဝအီတန်ကြီးဘာလို့ဘာကောမဒီမှမရှိတာဟင် အဲတိဆန်လောကမှာဘာကောမဒီရှိဘူးဘာဥပဒေမရှိဘူးလားအဲ့ခါကျမှလွတ်လွတ်လပ်လပ်ပြဒုစိတ်ကြီးလည်းအဲ့လိုပြန်ဖြစ်ဦးပါတော့နော်ဘာဖြစ်လို့တော့ဒုခန္ဓာကိုတိဆောက်ထားတာကဓာတ်နဲ့တိဆောက်ထားတာနော်ဟေးပြီးတော့သူပြောတဲ့အတိုင်းဆိုလို့ရှိရင်တော့သူကမွာဘူးညလာတဲ့လူဘဝကကုသကံကြောင့်ရတာ နော်ကုသကံကြောင့်ရတာအဲ့တော့တို့ရလာတဲ့ဘဝရလာတဲ့စိတ်ဓာတ်နဲ့ဥဒုအလုပ်လုပ်ဖြစ်လာရင်းရင်တာနော်ဟေးဓာတ်ကတော့သူကတရားရဲ့အချင်းချင်းတိုက်ကြတာမဟုတ်ဘူးလားဒါဒီမှာအချင်းချင်းတိုက်ကြဒီမိသွင်းမွေးလေးကလေးလေးကနေဆိုတော့ဒီတော့ကြီးထွားလာအောင်ဒါချင်းချင်းတိုက်ခိုက်ပြီးမတက်တတ်ဒီတိုက်ခိုက်ပြီးတော့သူကြီးထွားလာတယ် ဟုတ်တော့အဲတော့မတက်ချခြင်းတိုက်ခိုက်တဲ့ကြားမှာရှိနေတဲ့စိတ်ထားလည်းရိုင်းမှာပဲအရိုင်းကမွေးထားတဲ့စိတ်မဟုတ်ဘူးနော်ဒီဒါတို့ရဆရာကမဟုတ်ဘူးတွေးတာဖြစ်တဲ့စိတ်ပဲအဲတော့တို့မတည့်တဲ့ကြာချင်းတိုက်ခိုက်ပြီးတော့ဖြစ်ထားတဲ့စိတ်ရာရိုင်းနေလို့ပါကြိုက်ကြိုက်တူလုံးပါပဲဟင် ဟေးမုံနေရင်တော့တတိဘူးကတော့ဘယ်မှမရလေတခါရှိလို့တော်သေးတာပဲဟေးမုံကတော့ဘယ်မှအာလီလို့တော်လာလဲသူကလည်းရေတခါလာလီလို့လည်းသူကလည်းဟုတ်တယ်ဟေးဒါဒါရင်တိုင်းဆိုရင်တော့တို့ကကြိုက်ကြိုက်တို့လိုက်လို့ပါပဲမကြိုက်မကြိုက်တို့လိုက်လို့ပါပဲမသိမသိတို့လိုက်လို့မင်းတို့လုံးရှင်တာလုံးကြတော့လို့တော်လာအခုမှလှုပ်ပြီးလိုက်ရင်ဘယ်လိုလုပ်လို့ ပုဂ္ဂလာပုပုဂ္ဂလာဟင်ဒါပြန်ကိုရာဟောဒီမဟာငယ်မှာဘယ်သူမှမရှိဘူးဟိုကြိုက်လို့လုပ်ကြဆက်နေလို့ဟင်ပုဂ္ဂလာဗျာဒီတို့ကအရင်ပေရသာသနာနဲ့ကျုံတို့အရင်ကအရင်ဖြစ်အောင်ပြင်ရမှာပြရပါရ ဟုတ်နော်အရင်ကအရင်ဖြစ်အောင်အားဟုတ်နော်အဲ့တော့အရင်ကတို့ပဲဟုတ်မှာတော့အစုံလောက်သွားမိတာလားဟုတ်တို့ကဆန်တဲ့ရပါဟုတ်နော်ဟင်အရင်ကအရင်ကြီးအရင်ဘုံကဘယ်မှာရှိတော့အောက်မှာရှိဟုတ်နော်အဲ့တော့အစုံလောက်တို့ကသွားနေကြဟုတ်ဗျာတို့ကြိုက်ပြီးသာလို့တော့ခင်ဝင်ပြီးဟုတ်ကြ ခင်နေသိနောက်ဆုံးသိတို့ဒီဒီဘဝရဲ့တည်မဲ့နောက်ဆုံးသိဒီခင်နေသိရှိခဲ့ရင်တို့ပြစ်တာပေါ့မှာနော်အေးတို့နောက်ဆုံးသိကမကြီးချမ်းတဲ့သိပေါ့ဗျာနှလုံးမသာတဲ့သိပေါ့ဗျာနော်နှလုံးမသာသိနဲ့သိရင်တို့ကမင်းရဲ့ပေါ့ဟုတ်နော်တို့ပညာသိခေါ်မလားပညာသိခေါ်ပါနော်တို့ခန္ဓာရှိတဲ့ပညာတိုင်းဒါကငါအိမ်ဒါကငါမိသားစုဒါကဘယ်သူပဲဘောဘာညာ အဲဒီသိထားတဲ့အတိအတိုင်းသွားရင်သူအထိုးခံသွားတယ်ဟုတ်နော်ဟင်အဲ့ဒါသုံးလားသုံးလားသုံးနော်အဲ့ဒါအရာကြီးဘုံဟင်အရာကြီးသွားတဲ့ဘုံဟင်မရိုင်းရင်းပဲပေါ်မှာပဲပေါ်မှာလို့ အဲအဲ့လိုသွားပြရင်ဒို့ဒို့သာတောင်းမှာရတော့ရဘယ်လိုလုပ်ရမလဲဟုတ်ကလားဘယ်လိုကြိုးတောင်းမှာလဲဆရာမိဘပါဗျာ။ဒါပါဆရာမိဘဘာလို့ဘာလို့အားကိုးမှလားဘာလို့မှတိုက်ပါလား။ဘာပြောတာလဲ။နာနာပါဘာလို့ဒီလိုတော့လဲဒါအားကိုးရတာ။အားကိုးလို့လည်းရမလားဘုရား။ဟင်။ဟင် ee dịbụ ihe nye ikom hel koi we eia ụ ụọ ee ohe aụ aụrewere ụa a တရားဓမ္မအားကိုးတယ်ဆိုတာလေနားကြခြင်းနဲ့အားကိုးရတာပါဘုရားကိုဟာဘူးတော့ဟင်ဘုရားလမ်းပြောနဲ့လမ်းပြပဲတတ်နိုင်တယ်ဘုရားလည်းလမ်းပြောနဲ့လမ်းပြပဲတတ်နိုင်တယ်ဘုရားဓမ္မလည်းလမ်းပြောနဲ့လမ်းပြပဲတတ်နိုင်တယ်ကျန်တာကိုဟာဘူးတော့မှာပဲဘယ်နဲ့တော့တိတိကိုယ်လေးကဟင်လေးပါဘူးဟင်လေးပါဘူးဟင်တိတိကိုယ်လေးကဟောဟာဘူးတော့မှာဟုတ်နော် အဲ့တော့အစုံလန်းသွားခြင်းဘာလို့မလို့ကိုရှိတဲ့စိတ်ကလေးတိုင်းဒီတိုင်းသာတော့ထားတယ်သူကသွားနေတာဒီစိတ်ကသွားနေတာငန်းလိုက်ကြဖို့လူသေးလားသူကအောင်လားအများအားမလို့ကြခေါက်ခေါက်ခါတခေါက်မကတော့ဟင်သံလန်းတော့သူမသွားဘူးသေးဘူးဟင်မရိုင်းကြီးသံလန်းသွားဘူးဗလားမရောသံမသွားဘူးသေးဘူးတော့ ဟင်ဟင်သွားတော့သွားပါတယ်ဘာဖြစ်လို့ဘိုးလားဟင်ဟင်ဘယ်လိုဘယ်လိုပြဘယ်လိုပြစေရစကားနဲ့ဆိုတော့မတိုင်းတာပါဗျာ။အဲလမ်းပြောတာပါဆိုအချက်ကိုပြောတာ။စေရအချက်ပြောတာပါသခန်းကျင်လာကသွားမလို့ခွတာဖူတာရှိတာ။ဟင်တို့ကဒါနတော် ဒါနနဲ့တူအောင်မပြုနိုင်သေးဘူးဒါနဒါနပင်မနာပုံကြောက်မှာဟုတ်နော်သီလလည်းသီလနဲ့တူအောင်တို့မယူတာသေးဘူးဒါနကဆုံးလို့တာသီလကဆောင်ပြီးတာဆုံးတော့ဆုံးလို့တာဆုံးလို့တို့ကဆုံးလို့တာရှိလို့လားဤတို့လူရချင်းကြောင့်တို့ပါရီလာတို့ဘယ်တော့ပြန်တော့လဲ သုံးလို့တာဟုတ်လို့လားဘူးအကြောင်းဝယ်လို့ထားလားသုံးလို့ထားလားအကြောင်းဝယ်တင်ရပါဟုတ်ကဲ့လားဒီသုံးလို့တာဟုတ်လို့လားဘူးရဟင်ဟင်ဒီဒီလေလိုလူဟာချင်းကြောင်းဆိုတော့ပါတော့ဘူးရအဲ့ဒါလို့သာလားဘူးပါလေပြန်တောင်းပါလေဟင်သုံးလို့ထားပါလို့ဟင်သုံးလို့ထားသုံးလို့ထား အဲတောင်းတယ်ဘာတောင်းပါလို့ကာမအာယုပေမှုသာတောင်းကောင်းတယ်နိဗ္ဗာန်ရပါလို့တောင်းကောင်းတယ်ဒုက္ခခါသိကျိုးကဘာလို့တောင်းကောင်းတယ်ဟုတ်ဗျာဟင်ဒီလူပြောတော့လူတန်းရခြင်းကြောင့်ဆိုတော့ဟင်သူတောင်းတာကဘာလို့ဒီမရှိစကားဘာညာနဲ့ဘာဟုတ်ပါဘာပေးလားဒီမဝါစကားမဟာစကားနဲ့ဘာပေးလားဟင်ဟင် မအောင်မပါဘူးတို့ဒီတော်တော်ကုသိုလ်ရာမောတို့တထေရာအဘောဒီကာကြီးသေးတို့လည်းပါလို့ပါသေးလားဟင်ဒါတော့တို့အလောင်းတော်များကပြည်ပြီးကပြည်ပြီးတစ်ခုယူတယ်ယူတယ်တို့ကပပိစာသုံးချက်နဲ့ယူရမှာငါငါပြည်ပြီးငါပိုင်နဲ့ဖြစ်အောင်လုပ်ခံမဟုတ်ဘူးလားထိုင်မော်နေတဲ့ဒီစီလေးတခုသူ့ဟာသူနေတာကိုကြိုက်တော့သွားပြီးဝယ်တာမဟုတ်ဘူးလားဝယ်လို့လက်ချက်ရောက်တဲ့ကငါ အရင်တင်ထားတဲ့တော့ငါပြည်ပြီးငါတိုင်းတဲ့ဟင်တက်ရှိတဲ့မဲ့တို့ကဒီသုံးခုနဲ့ပတ်ဖွဲ့ထားတာမဟုတ်ဘူးလားဟုတ်နော်ဟင်ကဲငါအာတန်တော့လည်းမန်တက်တာပဲပြည်ပြီးအာတန်လည်းမန်တက်တာပဲဟုတ်ဗျာဥမာမသားအဲခြေလုံးအကြီးတဲ့ပုဂ္ဂိုလ်သားသောတန်တမ်းမန်တက်တာပဲသမီးသောတန်သမီးပြည်ပြီးသောတန်ပြည်ပြီးအဲမန်တက်တာမှလည်းအာထံလာလို့ပဲ ဟုတ်နော်အဲ့တော့တို့ဘဝကအဲ့ဒီပြည်ပြည်တွေကိုရှားရင်းခွင်ရင်းနဲ့ငါငါပြည်ပြည်ငါဖိုင်းအဲ့ဒီတို့သူ့တုံးကြောင်းကရေဝါမှာအများအားစုတယ်ငါပြည်ပြည်ဆိုကြဲကနည်းနည်းလေးပြည်ပြည်ကတော့သူ့ဟာသူ့ဘာဝကဖြစ်တာပါဟုတ်နော်တာတို့သမီးတို့လည်းသူ့ကလူတွေနဲ့သူ့ကံနဲ့သူ့ဖြစ်တာပါတို့ပေါ်လိုက်မလာပါဘူးတို့နေနိုင်နဲ့မပြန်ပါဘူး သူကိစ္စနဲ့ဆိုတာကသူ့ချိန်ကြသူပြန်သွားမှာပဲတားလို့လည်းမရပါဘူးဟုတ်နော်ဒီခွဲပေါ်လို့လည်းမရပါဘူးသူကိစ္စနဲ့ဆိုတာကသူကိစ္စပြီးသူပြန်မှာပဲဟုတ်ဗျာဒီသူ့လက်မှတ်နဲ့ဆိုတာကဘာသူ့လက်မှတ်တံကိုသူပြန်မှာဒီလေဟုတ်နော်ဒီအဲတို့ကတော့ငါသားရှိငါသမီးရှိငါသမီးရှိလေဟုတ်ဗျာဒီဒီကိစ္စကတော့ငါပြည်စီရှိတယ်ဒီလိုလာတာမဟုတ်ဘူးလား အဲ့တော့လူလိုက်တဲ့အခါအဲ့ဒီသူ့သုံးကြောင်းကိုဖွဲ့လုပ်တာနော်ဒါအလောင်းတော်များသူတဲ့သူ့ကိုလူကြီးငါငါပြည်စီငါပိုင်လဲဆိုတာကိုပြည်စီကိုစွန့်မဲ့သူ့ပဲအစွဲကိုလည်းလှုပ်ပြရတယ်တို့ကပြည်စီစွန့်တာများတယ်အစွဲမလှုပ်ဘူးဗျကြော်လားနေပါတယ်ဆိုဖို့ပဲပါဘူးနေတာလည်းပါလားများတာလည်းပါလားနေတာလည်းပါလား ဟေးဟေးကြာကြာလူကြီးကြာကြာပွဲနေကြဟေးဟုတ်ရမဆွေးရင်ဆွေးရင်အောင်ကြောင်းများလူတိုင်းကိုကြည့်ကြလေကြည့်ကြဟုတ်ဗျာကြာကြာလူကြီးကြာကြာပွဲနေကြအလောင်းတော်များကငါငါပြည်ပြီးငါပိုင်တယ်ဆိုတဲ့အစွဲကိုဆွဲနှုတ်တဲ့လက်နဲ့ဟုတ်နော်ဒါနကဆုံးတော့ဟုတ်ဗျာသီလကတောက်ပြီးတာပါဏာတိပါဒဝေရမဏိနဲ့မပြီးရဘူး ဟုတ်ဗျာဘယ်တော့တောင်းပြရမှာတော့အာယုံတောင်းပြရမှာတယ်ဟုတ်နော်ဒီနေလေလက်ပြီးရှိနေမှာဒီဟိုတတိနဲ့မတော်သေးရင်ပါလဲဆိုတဲ့သုံးသမှုကပါသုံးသမှုပါလာရင်ကောင်းတယ်ဆိုတဲ့စိတ်ကလေးတက်ဝင်လာမှာပေါ့သူတို့ဝင်ဝင်ရအောင်တောင်းပြရမှာဟင်ဟိုပေါ့သူတကားနဲ့ပြောရင်တော့ဆရာဟိုဆရာပုဂ္ဂိုလ်တော့ဝန်တန်းတော့ဝင်ပေါ့မဆိုင်တာမဝင်တဲ့ပေါ့ဟုတ်ဗျာအသင်ကတော့ဝန်တန်းမဟုတ်ဘူးလားဟင် မျက်စိတစ်ခါဝင်မဲ့ဝန်တန်းအဆင်းမဲ့နားတစ်ခါဝင်မဲ့ဝန်တန်းဒီအတမ်းမဲ့အဲဝန်တန်းကတော့ဝင်နေမယ်ဟုတ်နော်ဝန်တန်းတော့ကကပ်ပါလိုက်မယ်ပြဉ္ညာနဲ့ကိရိတာဝင်ခွင့်ရအောင်တောက်ပါလားဗျအဲ့ဒါတိလာဗျဟင်တောက်မှုလားဟုတ်ဟုတ်ပါလားတို့ပြောတဲ့တိလာပြောတာပါဟိုအသံငါခံတဲ့တိလာတော့လူတိုင်းတောက်ပဲဟင်ဟင်တို့ကတိလာတယ်တိလာနဲ့တူအောင်တောက် ဒါနဒါနနဲ့တူအောင်ပေါက်မှအထက်ခံပါမယ်ဒီလိုပြုစဉ်ညင်နေတွဲလို့ရင်အထက်မခံဘူးဟုတ်တော့ဒီလိုပြုစဉ်ဝီယုခလာဆိုရင်အထက်ခံဖို့နေတယ်သုံးမှများတယ်ဟုတ်ဒါနဒါနနဲ့တူအောင်ပီလာပီလာနဲ့တူအောင်ဖောက်တည်ကြသူများပါနတ်ဘုံရောက်နော်ထက်ခံဖို့ထက်ခံဖို့ ဇမားဆိုတာတော့ဘာအားပေါင်းပါလဲနော်တာဝန်ကလည်းသမထပံပေါ်မှာပေါ့ဗျာအဲခုနကတခါပြောတဲ့ဆေးရသခန်းပေါ့ဗျာဆေးရသခန်းနဲ့စိတ်ကူဒီအောင်လို့လို့စိတ်တန်ရှင်းပြီးအတွေးမရှိရင်စိတ်တန်ရှင်းတာပဲဘုရားအဲအတွေးမရှိရင်ကိုယ်စိတ်ကြီးတယ်ပေါ့ဘုရားအဲအတွေးရှင်နေသူများစိတ်ကြီးလည်းရောနေမတန်ရှင်းဘူးဗျာစိတ်သာဝုဒ္ဓကိရှင်းနိုင်ဘူးဗျာဟုတ်နော်အဲအတွေးမရှိရင်စိတ်တန်ရှင်းကြစိတ်သာဝုဒ္ဓကိရဟုတ်ကလားဗျာဖြစ်ပြီနော် အဲဒါလောက်ဒီဖြစ်လို့ပီတိဒုက္ခဒီကကြောက်တော့နောက်ကသံသွေးကြီးပါလာပြီဆိုရင်တော့အဲဒါအဲပထမဇံဘုံပြဒုတိယဇံဘုံပြနဲ့ပေါ်ပါလေဟင်အဲတော့ဒုက္ခပြမဘုံရောက်တော့အောင်ဇံနဲ့ပေါ့ဇံနဲ့ဖတ်တာဘယ်လောက်ယူပြီးတော့ဒီဝါရီဟူလာဟင်နေပါသေးတယ်အဖို့နေတဲ့ပါလားအနာရတယ်အနာရတယ်ပါလား ဟင်နည်းပါနည်းပါပေါ့ကလားဗျဟေးယူသူကတော့မရှိသေးဘူးအဲ့တော့ထက်သာမှုနည်းပါသေးထက်သာမှုနည်းပါတဲ့ဟေးဒုစာဟဆိုတာပါတော့နာပုရုတိကိုသိကြပြီးသားနေမှာပါပဲအပါယဘူမိပုထုသတိခေါ်တော့အပေဘုံမှာပုထုသေလို့ရဲ့ကြသားရဟုတ်စာဟဆိုထားတာလေဟုတ်တော့ဟေးတို့ကအောက်ပြီးအောက်တော့အညာကြ ဟုတ်ကြဟင်ပြန်ရတော့ခုမရိုင်းရင်တွေကပေါက်သားလားအညာသားအောက်သားလားညာသားလားအောက်သားတွေပါအောက်သားတွေပါဗျာဟုတ်ကဲ့မဗရဏီကအောက်ပဲရှိပြီးတာဟေးအဲတော့ဘုရားဖက်မိမှာတော့ပေါက်သားဆိုရင်ဗရဏီကဘယ်တိုင်းနဲ့ပါလို့ပြီးပါဘူးဟင်ဟင်ဆိုင်တိုင်းတွေကလည်းဒီအောက်သားလို့သူတို့ရုပ်မှာလည်းလုံးကြဟင် နိနေတော့သခိုင်းတိုင်းလေးဗျာဟင်သခိုင်းတိုင်းကိုပေါ်ဗျာသူတို့ခေါ်တော့ပါတော့ဝေယာကျွေးကြီးဟုတ်ဗျာဟင်ခေါ်တော့ဝေယာကျွေးကြီးမဟုတ်ဘူးလားဗျာဝေယာကျွေးကြီးတဲ့နေရာအောင်သားတွေလားဟင်တို့ကအထက်ခံမှုနေဘာဖြစ်လို့လို့ဓာတ်က24နာရီနာမလာနားသလားနားပါပါဘူးမွေကလေးကရ လို့မရတဲ့ဆက် least ငွေတွေကရလို့မရတဲ့ဆက်ပဲဒါအချင်းချင်းတိုက်ခိုက်ပြီးတော့တို့ပါလူလားရောက်ပါပဲဟုတ်နော်ဒါချင်းချင်းတိုက်ခိုက်ပြီးတို့ခုလူကြီးတိုင်းရောက်တာဟင်ဒါချင်းချင်းတိုက်ခိုက်ပြီးတို့လူကိုပိုင်းရောက်ပါဟုတ်နော်အဲကြည်ရမြဓာတ်တဲ့ဂုံဂုံနဲ့ခါပြသွားကြအောင်ပါဟုတ်နော်ဓာတ်တဲ့ဂုံဂုံနဲ့နေရာသွားကြအောင်ပါဓာတ်တဲ့ကြီးရှိသလောက်တို့ကအသက်ရှင်ပြီးသွားနေကြအောင်ပါအဲ့တော့သူက24နာရီ အချင်းချင်းမတည့်တာချင်းတိုက်ခိုက်ပြီးတော့ကြီးပွားနေကြတာတုတ်နော်ဟင်တို့ကောင်းတာလောက်တာကနှစ်ဖက်လေးနိုင်လာဖို့ခုနခေရတခါတခါယူရအောင်နှစ်ဖက်လေးနိုင်ဖို့ဘူးလားဟင်ခေရတခါလောက်တာနှစ်ဖက်လေးနိုင်လောက်ခဲ့သလားမေးလားပြေးမရပါဘူးပြေးမရပါဘူးဘယ်လောက်ရတော့ဆက်မိတာယူပြေးမရပါဘူးဗျာဘယ်လောက်ရတော့လောလောရပါခံစားလာရတော့ဘယ်လောက်ရ 15နာရီတော့ထိုင်ထိုင်အတွေးကဘယ်လောက်ယူကိုနှုတ်ပြီးတော့ဘေးပြရတာအဲ့ဒီထဲတော့အတွေးကဝင်းနှုတ်ဥမှာဗျဟင်ဒီအတွေးကဝင်းနှုတ်ဥမှာဗျအဲ့တော့တို့ကအဆန်လမ်းတက်ဖို့တော်ရောအားနဲ့မရဘူးတော့ကြားပါမလားဒီပြီးတော့သန္တရာဆက်ဆက်ဒိဋ္ဌံဘဝတိုင်းဘဝတိုင်းတို့ကဓာတ်ကောင်းတဲ့ဓာတ်ညီညီတဲ့ဘဝ လူဖြစ်တုံးလေးလာတို့ကညာပါလာညီပေါ်မှာတို့ကညာပါလာလူတဦးပဲရှိတယ်ဟုတ်တော့ဒိဋ္ဌာနာဒိဋ္ဌာနာကညင်နဲ့သွားနေရတာဟုတ်ပါဟေးတို့လူဖြစ်မှညာမှာပါလာတာညာပါနိုင်တာလူတဦးနော်ဟုတ်တော့ဟုတ်တော့ညာပါနိုင်တာတို့လူတဦးရှိတယ်အဲ့တော့ဘုံဝသက်သက်တာတို့ကလည်းအောက်ပိုင်းကလေးလာခဲ့ရတော့ မြင်တဲ့ကြီးတဲ့လေလာခဲ့ရတာအဲ့တော့အဲ့ဒီဉာဏ်ကဝါဒနာဖြစ်နေမမြင်လိုက်နဲ့ဉာဏ်ဝင်ပါညာမဝင်လိုက်ဘူးမကြားလိုက်နဲ့ဉာဏ်ဝင်ပါညာမဝင်လိုက်ဘူးဟုတ်နော်ဟင်အဲ့တော့လူဘဝတော့တခြားဘဝနဲ့ထားဒီဘဝမှာတော့ငယ်စဉ်ကာလတို့မြင်နေသွားခဲ့တာညာပါဗလားငယ်စဉ်ကာလပါပါပါပါပါဒီနော်ပါပါတဲ့ငယ်စဉ်ကာလညာနေသွားတာ ဟင်အဲညံနဲ့သွားရတာနေပြီးလူသားမြောက်လာတယ်အိမ်တော်ရဲ့သားကြလာတော့ငင်းကပူထမလို့ဘောင်းဆိုတော့ကြောပေါ်ဘူးတက်လာတော့ဟင်အရင်ကတော့ဘူးမရှိဘူးကြတဏှိရရဲကငါတဏှိဖို့ငါတဏှိဖို့နောက်သားတွေတမိရတော့ငါသားဖို့တမိဖို့နဲ့ဟုတ်ဗျာဟင်တဘူအောက်ကဘူးပဲနှလုံးရှိရော တာကြောင့်တကူအောက်ကကောင်ကဘိုးဘယ်နှလုံးလုံးအများကြီးပဲတကူအောက်ကတလုံးရှိတာကိုရဟင်ဟင်တကူထက်ကဘယ်နှလုံးလုံးတကူထက်ကမေးတာကိုရဟင်တကူအောက်ကတော့တလုံးနဲ့ရုံဝတာတို့တကူထက်ကပြီးလိုက်သူကကိုဘယ်လောက်များမထင်တော့ဟင်ဟင် ဟဲ့ငါသမီးဖို့ဆိုဟိုသမီးဖို့ဆိုတာနောက်ကနေတော့လိုက်တော့မှာပဲတာဖို့သမီးဖို့နဲ့ဟေးအမီးကြီးကြပါလားဟုတ်ကလားဗျာညစ်ကြီးတော့မသိတော့ဟေးအဲ့ညစ်ကြီးသိမှာဗျာခုခေတ်တဲ့ရွယ်နေတော့မြေသေးတာနေတာဟေးဒီဒီတော့မမကြီးသားတော့ခါမှမဖြစ်ပါဘူးဟေးဒီခုခေတ်တဲ့ကံကတော့မြေလောက်နဲ့တော့မှာဟေးအဲ့တော့တို့က အရွယ်ကြီးလာပြီဖို့များပြီအရွယ်ကြီးလာတဲ့ညင်တန်လေးပဲပြုပြင်မပေးရင်ဒီတိုက်သွားတော့မယ်ဟုတ်ဗျာသာသနာနဲ့ကြုံတော့တို့ကပြုပြင်သိရှိဖို့လိုအပ်ပါတယ်ဟုတ်ဗျာဟင်အဲ့တော့တို့မတိုင်းရင်နေမိရပါပဲအောက်ကိုပြန်ခြင်းသလားမပြန်ခြင်းဘူးလားဟုတ်ကလားဟင် ပြန်မျက်တိကများပါဘူးတော့မပြန်မျက်တိကများတယ်အခုဒါပြည့်ဘိုးတို့ကပြန်ရအောင်လုပ်နေတာလားမပြန်ရအောင်လုပ်နေတာလားမပြန်အောင်လုပ်နေတာတွားရဲပါဟင်ပြန်ဖို့ပဲများများလုပ်ခဲ့သလားဆံဖို့ပဲများများလုပ်သလားဆံဖို့ပဲဆံဖို့ရတယ်တွားရဲမှာမရိုင်းရင်မှာမေးတာတစ်သက်နှစ်တိုင်းရှိလေတစ်သက်နဲ့အများတို့ဆံဖို့လုပ်ခဲ့သလားပြန်ဖို့လုပ်ခဲ့သလားပြန်ဖို့လုပ်ခဲ့ ပြန်ဖို့လားပြန်ဖို့လည်းပြန်ပါဗျာအသက်နဲ့ညာလေးနော်ရအင်းတော်သားမွေးလုပ်တဲ့အသက်တိုင်းတိုင်းလေးအထက်ကိုထားဖို့လုပ်နေသလားအောက်ပြန်ဖို့လုပ်နေသလားပြန်ဖို့ပါပုံပါမလားဗျာဟင်မသိကြတော့အောက်ထားဖို့ရပါတယ် သိကြပြီဆိုတော့အထက်ကိုလာဖို့ရကျူးစားပါဘူးဟုတ်ကလားဗျာအဲ့ဘုရားအောက်ပြန်ဘုရား24နိုင်ဆွဲတာလေဒုက္ခဆက်ဆံဘုရားဘယ်လောက်လုပ်တယ်လဲနေပါလေနေပါလေဟုတ်ကလားဟုတ်ကလားဗျာပြီးတော့သူ့ဘက်ကအာအများကြီးဗျာဒုဘက်ကတတိတလုံးကြီးတာသူ့ဘက်ကဝိုင်းဆွဲမှာကသာအောင်တဲ့ရေကိုမနေဘူးဗျာကိရိတာသာအောင်တဲ့ရေကိုအဆွဲမနေဘူးဒုဘက်ကတတိလေးတလုံးနဲ့ဆွဲရမှာ သူက24နာရီပဲကွဲဟင်ဟင်ဒီသူကတတိလေးတစ်လုံးနဲ့ဘယ်လောက်ကွဲတော့ဟုတ်ကလားဒီလိုဆိုဆာမုံပေါ်ပါမလားဟင်ခံရမှာနော်သာသနာနဲ့ကြုံလူဖြစ်တော့ဟုတ်ရပြန်ဖို့ကအချိန်ယူလာလို့ရပြီးတော့ပြန်ဖို့ကကြိုးစားဖို့လို့ရှိတဲ့စိတ်ရှိတဲ့တိုင်းမှာဖြစ်ထားတယ် သွားနေကြတာသွားနေတယ်သူသွားရပါလေဟုတ်လားဒီသူသွားရပါလေသွားနေကြလားသွားပါလိမ့်မယ်ဆံဖို့ကြတော့သူမသွားတာသိဘူးနော်ဟင်အချက်ဆံဖို့ဒုစိတ်မသွားတာသိဘူးဘာဖြစ်လို့သူမရောက်ဘူးတဲ့လားဟုတ်သူရောက်မှမရောက်ဘူးဒီပဲဟဲ့မရောက်ဘူးတဲ့လားဆိုသူမှမသွားတာတော့အဲ့တော့သူကလမ်းပြရလိမ့်မယ်ဗျတတိဒီလမ်းပြပဲ မှတ်ပါမှတ်စရာနဲ့မှတ်ပါဘယ်နည်းနဲ့မှတ်ရမယ်မရှိပါဘူးကိုယ်စရိုက်နဲ့ကဲတိုက်ကြိုက်ပြီးတိုက်ခိုက်ပြီးဆိုရင်အဲ့ဒါကိုယ်တည်းကမ္မထံလို့သာမှတ်လိုက်ပါဟုတ်ဗျာတရားဟောတာတွေအကုန်လုံးကတော့သူစရိုက်နဲ့သူကြည့်ပြီးတော့ဟောထားတာကြီးတဲ့ပါပဲဟုတ်ဗျာဟင်ပြီးတော့ဘုရားရှင်လက်ထက်ကတော့သူနဲ့ပဲပင်းကြုံနဲ့ဝေနေရရဲ့ဇယိုက်ကြည့်ပြီးဟောသွားတာရှိတယ်ပါပဲဟုတ်ဗျာဟင်တို့ကအဲ့ဒီတဲကနေ အားထုတ်ကြည့်ပါကိုယ်နဲ့ကြိုက်ရင်အဲ့ဒါဘုကမထာလို့မှတ်ပါဟုတ်ဗျာတိုက်ဘူးလေအဲတို့ရန်ကုန်ပြောပြောရမှာပေါ့ရန်ကုန်တရုတ်ကပြီးွားကြတာတို့လိုမဟုတ်ဘူးဗျာတနည်းအားကိုတိုးနှစ်လုပ်ကြည့်တယ်တို့ပြီးွားရေးရဲ့ထုံတာကတိုးနှစ်လုပ်ကြည့်တိုးနှစ်လုပ်ကြည့်လို့အောင်မြင်ပြီးများဟာကိုပုပ်ပိသကတာဘုံညာတာသက်ကုန်မှာပေါ့လေဟင်ကိုလည်းသိတော်တဲ့နေရာပေါ့လေဟုတ်ဗျာ အဲတရုတ်ကဘာလို့တော့အဲ့ဒီသုံးနေတွင်းကိုအိမ်ပိုင်းမလို့ဘူးဆိုင်ပိုင်းမလို့ဘူးအဟားနဲ့လောက်တာအိမ်ဟားနေပဲဟင်ဆိုင်ဟားနဲ့နေပြီးလောက်တာပဲအဲတိုးတဲ့ပြည်သေးဆိုရင်တော့ဒီအိမ်ဒီဆိုင်ဝယ်တော့တာပဲမတိုးတဲ့ကိုယ်ဆိုတော့အိမ်ငါဆိုင်ကအဲပြန်အပ်ပြီးအဲရှေ့ဆက်သွားတာပဲဟုတ်လားဟင်အဲတို့ကလည်းတို့ဒီကမ္မထံတို့နဲ့ကြိုက်မကြိုက်သွားလောက်ကြည့်ပါဦးဘယ်ရနေတော့မရဘူးထင်တယ်လေဟင်တရုတ်ကတော့ဘယ်လောက်လဲ ဟင်ဖဲနေတော့တခါလေမှန်ပါဗျာဟင်လောက်ကြည့်ဟင်သာတော်ပြင်ဘယ်ကမထားမှတို့နဲ့တခါဘောင်းတော့ညီငါခံထားပါဘူးညီငါကတော့ကလာလုပ်နေပါပါဟင်ဘယ်ဟာမှလက်မခံဘူးကြည့်တဲ့တတ်နဲ့ကြည့်တဲ့ညီငါတို့အကောင်းကိုလက်မခံဘူးကြအကောင်းကျွေးလို့သူသားလေးမဖြစ်နေကြကတော့ကလာလုပ်ပါပဲအားထုတ်ကြည့်ပါဟုတ်ဗျာ တို့ခုနကပြည်သေးခဲ့တဲ့ကြောက်နှစ်ခုတစ်ခုခုပါဖို့ပဲလိုအပ်ပါတယ်ဆရာကြောက်ရင်ကြောက်မကြောက်သံသရာကြောက်ဟင်ဟင်ကြောက်တော့နောက်ကြောက်ရှိတွန်းလို့တော့နောက်ကြောက်အားရှိမှရှိတွန်းလို့ခါနောက်ကြောက်အားမရှိရင်နောက်ကကြောက်အားမရှိရင်ဘယ်ထွက်သွားတာရှိသေးတယ်ဟုတ်နော်နောက်ကြောက်အားရှိရမှာပြဆရာကြောက်ရင်ကြောက်မကြောက်တန်တရာကြောက် ဟင်သုံးလုံးကဝေးအားယူပြရမှာကြောက်တာပဲအဲ့ဒါတခုပဲသူ့ကိုရင်းသိကျန်တာတော့ဘာမှမသိဘူးလေဟုတ်တော့တို့ကကြောက်တာပုံလို့ဟုတ်တော့ဟင်ကြောက်တာပုံလို့ဟင်အဲဘာလို့တော့ကြောက်ညံပါဖို့လို့လေဟင်ကြောက်တာကိုတို့ကညံနဲ့သင်ခြင်းဖို့လိုအပ်ပြီးဟုတ်ကြတို့အပေမသွားခြင်းပြောတာအပေသွားမှာသာသင်ချာ 教不拉么教？教不拉嘛？教不拉？我广播吧不拉，A A C C 没用操劲哦。教不拉么教不拉？教过来。我过来 A A C C 里啦，你到底是咚咚咚在声卡播？哈哈哈哈哈。我咚咚咚都来 A A C C 了。教广播吧不拉，你不来真不行。哎，马来你你教广播吧不拉？哎。 မမြင်ရလို့မကြောက်တာဟိဒီအဝေးမှာရှိနေလို့မကြောက်တာဟုတ်ပါသူဒီလောကနဲ့ပြောလို့ရှိရင်တော့ဆရာဝန်ကနေပြီးတော့တန်တာပြီးရင်ခဏသေးလေးမတောင်းနေတော့ဒီဘီယောဂဘယ်လောက်ဖြစ်နေအဆုတ်ယောဂပေါ့သူမြန်မာလိုပြောရင်ဆုတ်ယောဂပေါ့အဆုတ်ယောဂခဏဖြစ်တာပြုနေပြီးသေးလေးမတောင်းနေတော့ဟင်အဲ့တော့အဆုတ်ယောဂဖြစ်ရင်ဒီမှာမှလည်းတိုင်းပြီးတာပဲဟုတ်နော် သို့တော့ဘယ်တော့တရားမှမမသိတော့ခေးလေးဆွဲနေသူကဆက်လို့လားမဆက်ပါဘူးဗျာဟင်ဆက်တယ်လဲပါလေဗျာတဖို့ကဘယ်လဲပါတော့မဆက်တာလည်းမရောက်ဘူးဟုတ်ကလားမရောက်ဘူးအာအခုလည်းအောက်သွားဖြတ်မှမဖြစ်ပါဘူးဟင်ကြောက်ရရတော့ကြိုးစားပါလေဗျာဟုတ်ပါမလားဗျာဒီအဖို့အောက်သွားတော့ဖြတ်ရမှာဟုတ်ပါဦးဒီဆိုတော့ဟင်ဟင်ကြောက်ရရတော့ကြိုးစားပါလေ ဟေးဒုက္ခပါပဲပြီးတော့ဒုက္ခအင်းရှင်ရမွေးရဲကကြိုက်သိတာပါလားဟေးသူတန်းနဲ့တွေ့တာတွေ့ကြိုက်ပါပဲသူတန်းနဲ့တွေ့တာတွေ့ကြိုက်ပါပဲအဲမွေးရဲကမကြိုက်သိတာပါလားသူတန်းနဲ့မတည့်ရင်မကြိုက်ဘူးပေါ့လေသူတန်းနဲ့မတည့်ရင်ခတ်ခတ်ကုန်ပါပဲလေမကြိုက်ဘူးလေဟုတ်လားဟေးမွေးရဲကမသိသိပါလားသူကအိမ်ရှင်လို့ဖြစ်နေတတိဝင်သူ့ တော်ရောတတ်တည်နေကြပါမလားမရပါဘူးဟင်မရပါဘူးနောက်ကကြောက်အားမရှိပဲခံအားထွက်မလားထွက်ပါဘူးကြောက်အားရှိမှခံအားကထွက်ပါရဲ့ဟင်အဲ့တော့တရားကိုသိလို့ရှိရင်တို့အပေခုနကသုံးပုံပေါ့ဗျာဒီပုံမှာဟောသူရကေရတော့ဖိတ်ကြတယ်တူတူလို့ဆိုပါတယ်ပြီးတော့သူရကေဆိုတာဒုခိတော်တွေ့မှာမဟုတ်ဘူးဒုငငယ်လေးတို့ကတော့ဒုရကေကူတယ်အကောင်ကြီးတွေကိုဆိုတာ ပြိတ္တာသွားကဒီယုံနဲ့ဒီဒီယုံတိုင်းပဲဒီကိုသားတိုင်းပဲနောက်ဆုံးဘုရားကိုသားတိုင်းနောက်ဆုံးပေဂန်ကြီးကယုံတိုင်းပဲပြိတ္တာကဟိုအလုံးရပါမှအတူဆုံးမရှိဘူးအတူတကယ်ကြတော့အပေါင်းကြီးဟုတ်ကြဟိုတို့တို့ပဲတို့ပြောပြောရင်တော့တပတ်ဆိုတဲ့ကောင်းကြီးပေါ့တပတ်တပတ်နေကြဘူးနော်အဲ့ဒီကောင်းကြီးတွေဆိုတာသာနာဆိုတာအလုံးမတတ်သူတွေရောက်တတ်တဲ့ပုံနဲ့ရသူက တိကြတာတော့ဒါဆိုဒါသမီးဆွဲသမီးပေါ်လေးအိမ်ဆွဲအိမ်ပေါ်ဆွဲရလာပြီးတော့ချိန်ကြတာကိုသိတာပေါ့တစ်ဖက်ကအလူမတတ်သူတွေသူတွေဆွဲရပဲဟင်ကြောင်းလူမတတ်သူဒီကနေ့ကြောင်းဆွဲဆွဲနေအဲ့ဒီမှာပွားတစ်ဖက်ဖြစ်တာပဲဟင်ဖရာလူတဲ့ပုဂ္ဂိုလ်ဘယ်သူမတတ်ဖရာပေါ်ဖြစ်တာပဲဟင်တချို့ထောင်းချို့ထောင်းကြကြောက်တော့သွားနေကြတယ်ဒီသာသာသူပါပဲဟုတ်ကြဟင်အဲတို့ပြောနေကြရှိပါသေးတယ်တို့ ရန်ကုန်နေတော့မှဟိုခနောင်တို့ဘက်ကအဲဒီခနောင်တို့ကတခါပြောလို့ပြရတော့သူ့နဲ့သူ့နေပါပဲသူတို့ကြောင်းတခါပြီးတော့တစ်ပတ်သွားတယ်ဟင်အဲနေဝင်လာတဲ့ကြောင်းပေါ်တက်လာကြောင်းပေါ်တက်လာပြီးဖျားပြီးခွေအိတ်တာပဲအမွေတွေကလည်းအမြကြီးနဲ့ကြီးကြီးပဲကြာဟင်မနဲ့မလင်းခင်ဆင်းသွားတာဘုန်းကြီးကလည်းသူ့ကြောင်းတခါမှပြီးတော့ ကိုရင်လေးနဲ့ကြောင်းသားတွေဆိုလည်းအိမ်မွေးကြီးကြီးတော့ဘာမှမလုပ်ကြပါနဲ့ကွာမင်းတို့ဘာမှလုပ်တာမလို့သူဟာသူနေတာပဲလို့ဆိုတဲ့ဟင်အဲမနဲ့မလေးခင်မွေးလေးတွေမလေးခင်ဆိုခင်ပေါ်ညာနေနေလေးပေါင်လာတဲ့တက်လာတော့အလိုမတကြောင်းတသာကြောင်းပွဲကြောင်းပြန်အဲ့ဒါတစ်ဖက်ပြန်ဟင်တစ်ဖက်တစ်ဖက်ဟင်သူကဖြစ်နေပါတယ်ညာတော်ဖြစ်သိတာဖြစ်ညာပါတယ် ဟုတ်နော်အဲ့တော့မေရဲ့ဒိဋ္ဌံပြိတ္တာဓာတုသွားဖို့ဒီကြတော့ရှိနေတယ်ကြောက်မကြောက်ပဒံကြောက်မကြောက်နဲ့တော့တွေးကြောက်သားညာလုံးဆောင်ကြောက်သားပါသူရောသူရောနဲ့မကြောက်ဘူးဟုတ်နော်ဟင်တခုကိုလောဘအာတန်တံမန်ဖတ်ပြီးလုပ်ပြီးတာနဲ့ဩငါဟင်ဒါဒီငါတိတ်ကြသွားမှာ ဒါရင်ငါပြတာသွားမှာပဲချက်ချင်းဟိုဟာပေါ်အေးထားတယ်ပြီးထားတယ်ပြင်းမှတ်ခဲ့ဟုတ်တော့ဟင်အဲသိလိုက်မှပါနဲ့ဒေါသခံလို့မာဖြစ်လာရင်လည်းမာပါပါနဲ့ရိုက်မယ်ညှင်းမယ်တတ်မယ်ပြီးတာနဲ့ပွဲပြီးတာနဲ့ကြံပြီးတော့တရေပြီးထားလို့ပေါ်တာငါသွားမှာငရေသွားမယ်ဟာလေဒီစိတ်ကဟင်ငါလုပ်တဲ့ကံဒီကငရေခံမယ်ဟုတ်တော့ဟုတ်တော့ ပြီးတော့သူအဲအမေဝိုင်းဝိုင်းကြောပါလို့ရတခြားကပြောလို့မရပါဘူးဟောတာကကျေတာဟောတာကဝေသားမျိုးအဲ့ဒီကျေဆွဲတဲ့သားကြီးချက်ချက်ပေါ်မှာပဲဒီကနေ့ကျေဆွဲကျေဆွဲကချက်ချက်ရောက်ပါလိမ့်ဝေဆွဲကဝေထဲရောက်ပါလိမ့်သားရတာကချူတာလေးဆွဲတာကအတွေးကပြက်သွားဆွဲတာလေးဒီကိစ္စပေါ်ရောက်တာချူတာလေးဟုတ်နော်ဒီအတွေးကပြက်ဆုံးတော့တွေးပြရတာလေးအဲ့ဒီအတွေးကျက်နဲ့ချူတာနဲ့ပေါင်းပြီးသူကဆွဲပြီးသားလားဟုတ်ကြအဲ့ဒီကျေဆွဲကချက်ချက်ဝေဆွဲကဝေထဲ ဟုတ်ကလားဗျာအဲတော့ခမင်းတနာပါပြီးလိုက်စားပြီးလိုက်ဟောငါကျက်ဘုံဘွားမှာကအဲဒီဒီနေ့ငါကျက်သွားဖို့တည်ပြီးသားဟုတ်နော်အဲဝဒနာတိုင်းဒီနေ့ဝက်စားဖို့ဒီနေ့ငါတို့ငါငါပြီးသွားဖို့ဘယ်နဲ့ကြီးဆိုတာအဲ့ဒါလေးညာသရင်နဲ့မှတ်ထားလိုက်ရင်ဘယ်လိုနေလို့မရိုင်းကြီးကတိုင်းပဲသွားမယ်တင်လို့အဲ့ဒီဘက်ကညာတော့ဘယ်ဘက်ကနေနေလို့ဟင် ပြီးသားပြီးကြပါပြီဥပသိပြီးသားလားဒါရင်ဘယ်တော့မှတည်းဘယ်ဘယ်တော့မှကပြီးနေတော့ဘူးကြောက်ကြဖို့ပြီးသူတယ်တို့မကြောက်သေးလို့ဒီလိုလုပ်နေပေါ်ပေါ်တော့တော့လုပ်နေတာမကြောက်သေးဘူးခုခါပေါ်ပေါ်လုပ်နေတာမကြောက်သေးလို့ထင်တယ်ဟင်ဖေးလေးတော်ရင်ဒီဒီဖြစ်မှာသူတိုင်းပြီးတာပဲသူဒီဒီရဘယ်တော့ဖြစ်မှာမှမသိတာဖေးလေးကခုစားနေဟုတ်တာ စိတ်လေးတာဟုတ်စားနေတာဗျသူ့ဒီကြီးကဘယ်တော့ဖြစ်မှာမှမသိသေးနဲ့အဲ့တော့ပြင်တော့တာပေါ့ဗျဖြစ်ခါမှဖြစ်ရောဟုတ်ကလားဗျဟင်ဟုတ်တယ်နော်အဲ့တော့သူ့ကိုဖယ်သွားမှာသိကြတယ်တောင်းအပါရပူပြီးဥထုဒနာဘောသရောလို့ပါအဲ့ဘယ်ဘုံကြီးကိရိတာများပူလူရဲ့စိတ်သားရဲ့မင်းလားဟုတ်ဗျလူဘုံကတစ်ချက်ကောင်းလေးတော့တစ်ခါတော့ရောက်တာဧည့်သည်လောက်ရှိပါတယ်မှန်ပါ ဟုတ်နော်နတ်ဘုံဆိုတာတော့ကြားတာကြားဘူးတာပါမရောက်ဘူးပါဟုတ်လားဟင်းဒီမတိုင်းနေနေကိုရန်ကုန်ကြားဘူးလားကြားဘူးပါခင်ဗျအင်္ဂလန်ကိုဝါရှင်တန်ကိုတော့ခုအတူတူပဲနာဘုံကြားပါဝါရှင်တန်လည်းတော့ကိုလေးဦးဟုတ်နော်ကြားဘူးတယ်မရောက်ဘူးဒါလည်းပါလို့ကြားဘူးတာပဲရှိ အောက်ကတော့သွားမှာသေချာတဲ့ဟုတ်နော်ကြောက်ဖို့သိလို့အောင်အဲ့တော့ကိုလူတိုင်းကိုသိဒုစာတော့ဘုံပုတ်ကိုသိပေါ့ဒီစိတ်ကအဲဒီကံဖြစ်တဲ့အတွက်ဒီဘုံသွားမယ်ဆိုတာဒါလည်းမှာပါပြီးသားရမိုက်ကိုသင်ကြီးတဲ့ပုဂ္ဂိုလ်ရမိုက်သင်ကြီးတဲ့ပုဂ္ဂိုလ်ဘုံပုဂ္ဂိုလ်စိတ်ကိုသွားပြီးပါလိမ့်မယ်ဟင်ဘယ်စိတ်ကြီးဘယ်ဘုံကိုသွားပြန်ရှိပြီးသားဟုတ်နော်ဟင်ရှိပြီးသားတို့သွားမှာပြီးကြတယ် ဟုတ်ဗျာသွားခြင်းသလားမေးတော့လေမသွားခြင်းဘူးကြီးလည်းရှိပါပဲဟုတ်ဗျာဟင်လွတ်ပလာပြီးတော့လွတ်တယ်ရောများပါလေဟုတ်ကလားဗျာဒီဘာဖြစ်လို့လို့ကြောက်လို့လားမကြောက်ဘူးလားကြောက်လို့ကြောက်မလို့တဲ့ပြောပြပါဘူး။အဖို့ကဟောမကြောက်လို့မလုံးတဲ့သူများလဲဆိုတော့အဖို့ကဟောပဲလဲပါ။ အာတတ်နိုင်တော့တဲ့ကိုဘက်ကတတ်နိုင်တော့ကိုကူရသေးကိုဆွဲနေတာကိုဘက်ကတတ်နိုင်တော့တော့တော့ကိုဘက်ကတင်းဆွဲနေတာဗျပုံတော့အဲ့တော့တို့ကတတိကသာသနာနဲ့ကြုံလို့တခါလောက်တော့သုံးောက်တော့မသက်သာဘူးပေါ့ပြီးတော့ဘယ်မှာမှာတခါမြောက်အဆုံးမဟုတ်ဘူးဟင်ဟုတ်နော်တခါမြောက်တခါကတော့သုံးောက်တော့မသက်သာဘူးဒီအဆုံးကတော့မျောလိုက်လို့ပဲလေ ကိုအားတော်သုံးမှုမလို့အပ်ပါသူ့အရင်နဲ့မျောလိုက်ရုံအဆံကတော့အားထုတ်နိုင်လုံးပါနော်ဟင်ဇွဲလည်းကြီးနိုင်လုံးမအသေးလည်းကြီးနိုင်လုံးမတယ်လေဟုတ်ဗျာဟင်ဇွဲလည်းကြီးနိုင်လုံးမအသေးလည်းကြီးနိုင်လုံးမဗျာဟုတ်ဗျာပြီးတော့အစုံလန်းကကိုယ်ပါဝန်းကျင်လာတာအကုန်လုံးသူ့ပဲကြီးတယ်အဆံလန်းကိုဧည့်တယ် ကိုယ့်ဘက်ကမရှိဘူးနော်အကုန်မိုင်းဆက်ပါတို့ရဒူဒူတော့ပြောတာပုံမှန်ရင်တော့မသိဘူးဒူတော့ဒူတော့ရွာထဲကမဟုတ်တာလို့ခံရတာကိုဩကာသဘယ်သူမှကြည့်ချင်းကိုရည်ပြဟုတ်ဩကာသကသူပြောပြတာဟုတ်ဟင်ဒီကျွာရဲမှာဩကာသဘယ်သူမှကြည်ရင်ရှင်ကိုရည်ပြမလိုက်ရင်ပေါ့ဘယ်လိုပါလဲဗျာဟုတ်လားဗျာ

ဟင်အဖိုးဘုံမှာရင်တဲ့လူမရှိဘူးအဲ့မရိုင်းခြင်းမှာပါလိမ့်မယ်လို့တရင်ဒီလောက်ပါလိမ့်မယ်အရင်ဒီရောပါဗျာပေါ်မှာအရင်ဒီရောခြင်းဒီရောအရင်ကဘာလို့ဒီတိုင်းကဘာလို့ပြောင်းဟင်ဟင်ဟင်အရင်ကဘာလို့ကြာအရင်ကဘာလို့မရအောင်ပါဗျာမရိုင်းခြင်းသဘောသိဖို့မဲခွဲရအောင်ပါလို့ဒီကဟင် မသိတဲ့လူကရိုင်းပါတယ်တော့သိတဲ့လူကဘယ်နှစ်ယောက်တော့ခုလုတ်ကြမ်းမသိတဲ့လူနဲ့သိတဲ့လူခွဲခွဲအောင်လို့ပါပဲညတော့ဘူးတော့ရှိပါဘောမညတာဘူးတော့လေဟေးတတိပါမလာရပါလေပညာတိကတော့ပညာမှတ်ကတော့သူ့ဓာတ်ရုံနဲ့ဓာတ်ကောင်အတွက်ပဲအလုံးလုံးပြီးပါတို့ကတတိပါတတိဒီသာလည်းမပါတတိဒီရဲ့သာလည်းမပါ အဲ့ဒီတတိနဲ့လုပ်ဖို့ပဲလိုအပ်ပါတယ်ဟုတ်နော်ကိရိတာပယ်ဖို့လေတတိကတာဝန်မှာပါတို့မလုပ်ပါဘူးဟုတ်နော်ကိရိတာပယ်ခြင်းတပတ်တတိကပယ်ပြီးပါလိမ့်မယ်တို့လုပ်ဖို့မလိုအပ်ပါဘူးတို့လည်းပယ်ရဲပါဦးကိရိတာကိုကိရိတာကငယ်နိုင်မဟုတ်ဘူးလားတို့ပယ်ရဲပါဦးတတိပယ်ပြီးပါလိမ့်မယ်တို့မသိတဲ့အခါလောက်ကိုလေသူကပေါ်ပြီးပါ ဒုမလို့အောင်ဒုလုပ်ဘူးဘာလို့တတိကလည်းလုပ်ပြီးပါလိမ့်မယ်ဟုတ်ဗျာပြီးတော့ဒုမနိုင်တဲ့စိတ်ကိုလည်းတတိကပဲအရင်ကနေအရင်ဖြစ်အောင်ပြင်ပေးမှာပါဒုပြင်ပေးလို့မရပါဘူးဟုတ်နော်တတိကအလုပ်သုံးမျိုးလုပ်ပါတယ်ဟုတ်ဗျာဟင်ဟုတ်နော်ဟင်ကိရိတာတာကိုလည်းတတိကသာမှာပါဒုမသားရပါဘူးဟုတ်နော်ပြည်တရားရှိတာပေါ်ထုတ်မှလည်းတတိပါ ပြီးတော့ရိုင်းနေတဲ့ဒုစိတ်ကိုရေအောင်လုပ်ပြီးမှသူပါပဲသူကတတိတလုံးပါမှုတာပဲလူတဲ့ဟုတ်လားမှန်ပါပါဟင်သူသူတော်ကသဘုံပြောရင်ပြောမှပါသူတော်မှအဲသူငယ်ကတော့အလံကြီးကြီးထိုးတာဟုတ်ဟင်အင်အားကပွားကြည့်တော့၃ယောက်လား၅ယောက်လားရှိဟင်လက်လက်ကလည်းဒီတော့တော့တလုံးထိုးလက်နဲ့ရှိတာအေးသူကပြီးဝဲကြပြောသေးတယ် ဘယ်တော့ပဲအင်အားလေးနေညာပါနိုင်လာပဲပေါ့ဟေးဟေးအင်အားလေးပါလားအဲ့လိုပြောတာဗျတို့မှလည်းတတိတလုံးကြီးသူ့သာအာကုနော်ဟေးတို့သာလို့တော့အဲကိရိတာကပဲအတ္တတရားကိရိတာကပဲတတ်တဲ့ဟိုတို့တတိကပဲတတ်တဲ့တရားဟိုကပဲတတ်ဟိုကပဲအတ္တသူလောကဥပမာနဲ့ပြောရင်ကိရိတာကအဲရာဘောသား သူတို့ဘာတော့ဒုတိယဓမ္မနဲ့တူတယ်တတိယရဲနဲ့တူတယ်ရဲနဲ့ဒုတိယဓမ္မတဲ့သလားတဲ့ဘူးဘောတော့ရဲမကြိုက်တဲ့လူဒုတိယကြိုက်လိုက်ဟုတ်ကဲ့ဟေးရဲရဘောဒုတိယဓမ္မမကြိုက်တဲ့လူဒီလိုက်လုပ်တာသူတို့ကဘုတဲ့ကိုတဲ့ဟေးဟင်မကြိုက်တာဘော ဘေနာပြဟူသူတို့ချင်းတဲ့သွားပြီးပါလိမ့်ဘူးဘေရသခန်းကသွားဆောင်လို့ပါလိမ့်ဘူးဖြစ်တော်များပါဒီဘုရားအများလဲဘုရားလည်းအများလဲလို့ရှိတယ်မဲပွဲတော့တာဟိုဒီဟိုဟဲ့အဲ့တော့ပလိမ့်နဲ့ဒုတိယကမှာဘယ်တော့ပဲရံပဲဖြစ်နေပလိမ့်ကသူ့ယူနီဖောင်းဝတ်ပြီးသူ့လမ်းလာသူ့သွားကြည့်သူရှိဟိုဒုတိယဓမ္မရှိမှန်းလည်းမသိဘူး ဟုတ်နော်သူ့ဖမ်းဖို့လာတာလည်းမဟုတ်ဘူးသူ့လမ်းလာသူသွားပြီကိုကသူ့ကသူမလုံတာလည်းကိုထွက်ပြေးတာလားဟင်ဘုရားဓမ္မတို့ပရိသေရင်ဆိုင်ရဲလို့လားမရပါဘူးညင်းထိုင်ရထွက်ပြေးတာကိရိတာဘယ်လောက်များလဲကိရိတာလည်းအများကြီးတဲကအပုံပြောလိုက်ရင်အတွေးတစ်ခုတည်းပါနော်အတွေးတစ်ခုတည်းအတွေးတစ်ခုတည်းအဲ့အတွေးမှာကိရိတာအလုံးပါဟုတ်ဗျာ နင့်ဘာတွေတွေးနေတာတော့သူများကြောင်းတွေတွေးနေတာဟုတ်နော်ဘာတွေတွေးနေတော့မေးသူများကြောင်းတွေတွေးနေတာသူများကြောင်းတွေကဘာလဲဆိုဟိုတို့တွေးတော့ကကြိုက်ခဲ့တာတွေးတော့ကမုန်းနေတာတွေးတော့ကဘာဖြစ်ခဲ့တာအဲ့ဒါတွေတွေးနေတာဟုတ်နော်အဲ့တော့ရှိရှိသလားပြည်နေတာများပါလေအတွေးပါဟုတ်နော်အဲ့တော့ဒုက္ခနာမှာမှတ်တဲ့နေရာအတွေးနဲ့မှတ်တယ်သူတို့နေလို့ကြိုက်အတွေးပြီးဒုတိယဓမ္မရဲ့ကောင်းဆောင်မှာဓမ္မပြီးပရိယေကောင်းဆောင်မှာ သခံမှုပါပဲဟုတ်ရလုံသိမ်းပါပဲဟုတ်ရအဲ့တတိနဲ့လူရင်းနဲ့အဲ့ဒါလေးတို့လူကြပါလူနိုင်ပါမလားဟင်နိုင်မှုပေါ်ပါမလားနိုင်မှုရောက်ပါဗျာဟင်နိုင်မှုရောက်ပါဗျာဟင်အမှန်များရဲ့လူရင်းနဲ့ပါပဲဟင်အမှန်နဲ့ရဲ့လူများပါပဲတို့တို့နှစ်ခုပဲအဲ့ဒါနဲ့မှားရမှာပဲတို့ခါရမှာလား တရားရင်ကိုအရင်ဖြစ်အောင်လုပ်ရမှာဟုတ်လားအဲ့တော့တို့ဒီမှတ်ပါများလာရင်တွေးဦးမလားဗျမတွေးတွေးအေးတာတွေးစုလို့ရရင်တွေးအေးရင်ခင်ပါလိမ့်မယ်ဟုတ်နော်ဟင်မတွေးကြည့်တွေးအေးတာတွေးတွေးအေးသလားတို့စိတ်လည်းအေးတာနော်အဲအေးတဲ့စိတ်ကအေးပါများလာတော့တရားနာနေခြင်းမှာပေါ့ ရင်မာများနှုတ်ပါပဲဟုတ်နော်ဟုတ်လားဟင်ကဲနှုတ်ပြီးဟိုဘက်ကျန်အဲသွားတော့မှာပဲလေဟင်ညာတဲ့ဘဝရောပြပြီးမဟုတ်ဘူးလားဗျဟုတ်နော်သူကသာသနာနဲ့ကြုံတော့အရိုင်းနဲ့မပြီးလေမှန်ပါပါသာသနာနဲ့လူနဲ့ကြုံမှအရိုင်းကနေအရင်ကိုတို့ကြိုးစားနိုင်လို့ရှိတယ်ဟုတ်နော် တို့သာသနာမှာသာတရားမှန်နေရင်အောင်လုပ်နိုင်တဲ့တို့ကျင့်နည်းရှိတာဗျကျင့်နည်းတို့သာသနာမှာပဲရှိသေးဟုတ်နော်ကျင့်ကျင့်နည်းတို့သာသနာမှာရှိတာအဲ့တော့တို့ကအရင်မှနေအရင်ဖြစ်အောင်လုပ်အောင်ဥပ္ပါဗျဟုတ်ကလားဗျတို့ဒါအားသူတို့မလိုက်ရင်ဒီပိဋိဒါနဲ့ပြောရင်တော့အင်ဂုတိမာလာတော့နေတို့မလိုက်ရင်လည်းဘယ်သူမှမဟုတ်ရရင်ဘူးဂုတိမာလာရေ အာဟုတ်အာဟုတ်ကိုကလာကြာရင်ထပြောပါဒီဒီဒီအင်္ဂုရိမာလာကြာရင်ထပြောပဲမောဒီအင်္ဂုရိမာလာကြီးရာရင်သာဟုတ်တော့ဘယ်လောက်ရာရင်လို့အမေတောင်တတ်မလို့ဟုတ်လားဟင်အမေတောင်တတ်မလို့အင်္ဂုရိမာလာရာရင်လားဘယ်လောက်ရာရင်လားဟုတ်နော် င်ကူဒီမှာလာရိုက်တာအဲ့လောက်ရိုက်တာဒါဖြစ်လို့တို့တို့ညင်နဲ့ပေါင်းပြီးသူတို့လို့ဟုတ်နော်ဟဲ့ညင်နဲ့ပေါင်းလို့လုပ်လို့လားဟဲ့အင်ကူဒီမှာလာကြည့်ရင်သွားတာတော့တွေ့ဘူးပါဘုရားနဲ့တွေ့တော့ရင်မတော်ဘူးရင်သွားတာပဲနော်ဟဲ့ဘုရားကပြောတဲ့စကားလေးတစ်လုံးနဲ့သူကတတိဝင်သွားတာဟုတ်ပါဗျာဟဲ့အင်ကူဒီမှာလာကဟိုဟာလား သုံးယူသနာကိုတဟုံတို့ပြေးနိုင်တာလေသုံးယူသနာကိုမနာရံပြေးနိုင်တာကိုတဟုံတို့လို့ဆိုပါတယ်မနာရံပြေးနိုင်တယ်ပေါ့အဲတော့ဘုရားရှင်ကသူ့တကူတော်နဲ့ဟိုတကယ်ဒေရီတလုံးကိုတကယ်ကြီးကြီးတောင်းကြီးဖြစ်အောင်ဖန်ဆင်းတာလေအဲတော့ဘုရားကတော့ပုံမှန်ပေါ်နေတာသူကတော့အဲ့ဒါကြီးတဲ့ရတော့တော်ပြင်းရင်းတော့သူကတခုံလုံးကြီးတဲ့ရတော့မောအပေါ်ရဟုတ်ဗျာအင်းဟိုတို့တခြားရတော့ရှိတဲ့ဒီကွယ်ကြီးလေးကိုဖယ်မိုင်ခငါးမှလောက်ကြီး ဖန်ဆင်းတော့ဘုရားလိုတပြားလို့ဆိုတလန်းဆန်းဆန်းနဲ့ပြီးတော့သူကတော့ဟိုမှာအများကြီးပြီးရမှာပေါ့မောအောင်ကိုလုပ်ပြစ်ထားဟင်ဘုရားကြီးမောမရမှာနော်ဟင်ဟင်ဘုရားကြီးမောအောင်နေမရမှာဟင်ဟင်ဒီဂူရီမာလာကြီးဘုရားကတော့မောအောင်နေပြစ်ထားဗျဟင်ဟင်အဲသူဘယ်လိုမှမတတ်နိုင်တော့ လှမ်းပြီးခေါ်လိုက်တယ်ကြီးမင်းကျင်းကြီးဟောရမရောက်ဟင်ကျင်းကြီးဟောရမမပြေးနဲ့ရလှမ်းပြီးမနိုင်တော့လှမ်းပြီးအမိတ်ပြီးတော့အဲ့တော့ဘုရားကသူ့တခုံးမယ်ပြောတာဟေးငါမပြေးဘူးနေမပြေးအဲ့ဒီမှာတတိဝင်သွားဟုတ်နော်မှန်ပါပါသူ့မြင်တော့ရှိရတယ်ဘုရားလည်းသွားနေတာပြေးနေတာလည်းမဟုတ်ဘူး သူလည်းပြေးနေတာငါလည်းပြေးနေတာသူလည်းပြေးနေတာအဲ့ဒါငါမပြေးဘူးနေမဲ့ပြေးနေတယ်ဆိုတာတခါတမျိုးပဲဆိုတတိဝင်သွားဟင်အဲ့ဒီမှာဒီဘာပြောတာတော့အဲဘုရားလည်းသွားပြီးတော့မေးတာမဟုတ်ဘူးလားအဲ့တော့ငါကသံသရာမှာမလဲရတော့ဘူးဒါကငါမပြေးတော့ဘူးမင်းကသံသရာတရားအောင်မှာဘူးမင်းကိုပြေးတယ်လို့ပြောတာဟင်အဲ့ဒီလေရမှာကြောက်တော့ တတိတဲ့ဟူရလာတဲ့ဟူဘုရားပေးတဲ့တတိလေးတစ်လုံးအရင်ကြီးပေါ်ဗျာအဲ့ဒီအရင်ကြီးလေးအတိုးပွားလို့တော့ဒီကူဒီမာလာဖြစ်သွားတာပေါ့ကူလားဟင်မုံတိုင်းရင်ကြီးပေါ့သူပြောဒီသားတိုင်းတို့အင်ကူဒီမာလာလို့လုံးပါလားအင်ကူဒီမာလာလို့လုံးပါလားဘုရားဟဲ့မရိုင်းရင်ကြီးလို့လုံးပါလားကြည့်အေးကြီးရတဲ့အင်ကူဒီမာလာပဲလေဒီပိုင်းကလည်းနောက်ပိုင်းကလည်းအင်ကူဒီမာလာပဲလေ တို့ကဟိုယောဂီတွေတရားဟောလို့ရှိရင်ပြောလို့ပြောတာချင်းယောဂီတို့အေကုဒီမာယာလုံးလုံးနဲ့အေကုဒီမာယာလုံးလုံးမရိုင်းကြတယ်ကိုဘယ်လိုဖြစ်မှာတော့ဟိုရအေကုဒီမာယာလုံးမလုံးနဲ့အေကုဒီမာယာလုံးလုံးပေါ့ဟင်ကြည့်အေကုဒီမာယာကတော့မြင်တဲ့အတိုင်းပဲလေဟင်မြင်နေသွားတဲ့အအေကုဒီမာယာကရိုင်းပြီး ညာနဲ့သွားတဲ့အိမ်ကူဒီမာလာကြတော့ယင်းပြီးဒါပဲပုတ်ဘူးလားပုတ်နော်ပုတ်ကလားဗျာနောက်အိမ်ကူလည်းမာလာမရှိကြည့်တော့အရင်ပုတ်ဘူးလားဟင်အဲနှစ်ခုလုံးကတော့အိမ်ကူဒီမာလာကြီးတယ်ပုတ်ဘူးလားဟင်အဲတော့မရိုင်းကြီးလေးဒီရောက်ကြရင်ပါတော့နာဘာတိအင်ဂူရီမာလာနာဘာတိအင်ဂူရီမာလာဖြစ်မှာပါဖြစ်မလို့ဟင် ဘာနဲ့ဒီမှာပြောတော့ပြောလို့ဟုတ်ကလားဒီဆောင်ကကြောင်းတော့ဘယ်လိုလုပ်လဲကိုကအီမိုဒီမာလာကတော့မရိုင်းဘူးတော့ဟိဒီအရိုင်းကအရင်ဖြစ်သွားပြီကွာဟိတော့မောင်ကဘယ်လိုလုပ်မမတည့်ပြန်ဖြစ်နိုင်မှာမလားမောင်ဟိဒီအီမိုဒီမာလာဖိနိုင်မှာမလားမောင်ဟိဟိတို့ကသာသနာနဲ့ကြုံတော့ ဒီလိုလားလူလာလေးနဲ့တူမနဲ့ကွာဒါကသရာအားကောင်းမှုလို့သရာအားကောင်းမှုတို့ကသရာရှိပြီးသားတယ်အရေးကြီးတာပညာအားကောင်းမှုလို့ဟင်ဒါနကသရာအားကောင်းမှုလို့ထားပါဟုတ်ဗျာဟင်သရာဒီကတို့သာသာတို့ဘုရားဝါဒအားလုံးရှိပြီးသားတို့ရှိမမရှိတာပညာပဲမှန်ပါဟုတ်နော်သရာနဲ့ကတော့အရင်မကြောက်ဘူး ပညာပါမတို့ပြန်ရောက်မှာဟင်အဲ့တော့တို့ပြန်ရောက်အောင်ကြိုးစားကြကဲနာကြဘူးဒါပဲဒီစကူရာပဲဒီစကူလုပ်တာပါဗျာ။ဒီတကူတော့ဘောင်းလာတာငါးရဲ့ချော်ရတာပါပြီးတော့အခုချင်းကြည့်မလားဗျာ။ဟုတ်ပါဘူး။ဟင် ဟင်သူကကာယကံဘွဲလေးကိုပြောတာသို့တော်ဝစီကံဘွဲကပါသေးတယ်သောဝတိနှုတ်ရသူဘုရားဒီကတော့ပါဠိဘာသာကြည့်ပါမနောကပါကေနိနိတော့ကာရနဲ့ဝတိကိုသူကပါတော့ဟိုတို့တီလုံးတိုက်ပြီးဒီမနောကတော့ပြင်ဆွဲထိုင်နေတာနားတယ်ခုချိန်မတိုင်းရင်တော့တော့ပြန်ရောက်ပြီးတော့ပြီကြည်လာတယ်ဓမ္မယုံနဲ့ရှိလာမတော့ တခါယုံနဲ့မနှောရှိလားမလွင်သေးပါဘူးဗျာဟုတ်ကလားမှန်ပါဗျာတို့လူထိုင်သလောက်ထိုင်ရလားဗျာအခုတော့ပြည့်တော့ထိုင်နေပါဗျာဟင်တော့စိတ်ကတော့ထိုင်နေပါဘူးလူထိုင်သလောက်ထိုင်လို့လားဆိုအခုတော့ထိုင်နေတာမဟုတ်ဘူးဘာလို့နောက်လိုက်လိုက်လေးလေးဖြစ်တာလူတွေရှင်ပြီးပြီးပါဟုတ်တော့ကောင်းတာလုပ်တဲ့ကံသုံးဆုံးထုံမှယူတွေရှင်ပြီးပြီးပါတော့ဟုတ်တော့အဲဒီပါမှာဗျာ လှူပြန်တော့တို့နဲ့မပြီးနဲ့ဒါလည်းယောနိကြပြောမှာတန်ခါရှိရောက်ပြီနော်ရောက်ကလာမလာရင်ရောက်ပါရဲ့ဘယ်တော့မှရောက်တာလေဘုန်းကြီးနဲ့ပြီးပါပါဗျာတန်ခါစီတိရောက်မယ်ဆိုတော့ရောက်လားဟင်အဲမဟာမြင်ကကိုတော်ကြီးဆိုရင်ဒါဘုန်းကြီးပဲလေတန်ခါစီတိရောက်ဘူးဗျနဲလေတန်ခါရောက်အောင်သူရောက်ပါ ဟုတ်ကလားဗျာဘယ်လိုရောက်အောင်ပါပါဗျာသံဃာသိရရောက်အောင်ပြောပါဗျာဟုတ်ကလားဗျာပုဂ္ဂိုလ်ကတော့ရှိနေတဲ့မျက်စိနဲ့မြင်နိုင်ပါသံဃာသွားဒီပုဂ္ဂိုလ်ပြောတာမှမဟုတ်တာပုဂ္ဂိုလ်မင်းနေတဲ့ညာပြောတာလေတုတ်တိပါဒကောင်းကောင်းကြည့်နေတယ်ဥသူဖြောင်းဖြောင်းညာရနှလုံးသွေးမှနေတယ်သာမိပြီးအမြင်ရှင်လိုက်တာတွေကြည့်နေတယ်ညာတော့ဟုတ်ကလားဗျာညာ အဲ့ဒီညာကဘယ်ညာလို့အနတ္တကိုမြင်မဲ့ညာဝိပဿနာဟာအနတ္တမြင်တဲ့ညာမဟုတ်လားမှန်ပါပါဗျာဟင်တို့ကအတ္တနဲ့သွားနေကြတာကိုဟုတ်နော်အတ္တနဲ့သွားနေကြတာတို့သာသနာကအနတ္တသာသနာအနတ္တမြင်အောင်တို့သာသနာမဟုတ်ပါဘူးတဘာဝကအနတ္တပါတို့ကအတ္တလို့ထင်နေတာပါဟုတ်နော်ဒိဋ္ဌိစီတသိက္ခာစီပြီးတော့အတ္တလို့ပြောထားတာကို ဟုတ်ကြပြီးတော့တို့ကိုဖုံးတာကလည်းအဖုံကြီးလေးဖုံးနေကြအဲ့ဒီအဖုံလေးဖုံးရှိနေတဲ့အတွက်အနာတ္တကိုယ်တိုင်မမြင်နိုင်ဘူးနာမပညာကလည်းဖုံးနေကိုယ်ဘသူမှပဲဝါဆိုတို့ကအဲအဲ့ဒီကိုယ်ဘသူမှပဲဝါကိုယ်ကိုယ်တိုင်လည်းဆွဲတယ်ဘေးကလည်းဒီတိုင်းဆွဲတယ်နော်ဟုတ်နော်နာမပညာကလည်းဖုံးနေပြီးတော့ဖြစ်တင်ကြီးကလည်းဖုံးနေရုပ်မှာရှိဖြစ်တင်နဲ့နောက်ဖြစ်တင်ကလည်းဒီကြမ်းကြီးသွားလာဘူးဖြစ်တင်ကလည်းဖုံးနေဟုတ်ဗျာ ပြီးတော့ရှင်းနေတဲ့ကုဋ္ဌာတာခေါ်မှုပေါ့ဗျာဆိုင်ခဲပေါ့ခဏပညာလို့သာလို့သုံးတာကိုတမုခပညာကိုလည်းသုံးပါလေအဆိုင်ခဲတွေကလည်းဒါကဟိုလိုငါချေအောင်ပြပဲလို့ငါလက်ကြီးရပဲလို့ငါပေါင်းကြီးရပဲလို့နဲ့အဆိုင်ခဲကလည်းဖုံးနေဟုတ်ဗျာပြီးတော့လူရုပ်လူတန်တန်နာရုပ်နာတန်ခွေးရုပ်ခွေးတရာဆိုတဲ့တရာကလည်းဖုံးနေအဖုံးလေးဘုံဖုံးထားတဲ့အတွက်အနာတကိုမြင်နိုင်ဖို့တော်တော်ခဲနေတယ်ညာမပါမြင်နိုင်ပါဘူးလားမြင်နိုင်ဘူး သဘာဝကအနာတ္တတို့မှာသဘာဝကိုမြင်နိုင်စွာအแทမှာရှိနေတဲ့သဘာဝမြင်နိုင်စွာမရှိတော့အပေါ်ရာကြည့်ပြီးတော့အတ္တနဲ့ပြီးရတယ်ဒီမဟာမင်းကကိုတော်ကြီးအဲဒါအတ္တပဲလေဒီမေတော်သွားပြီးတော့ဖူခဲ့တဲ့အတ္တပဲလေအတ္တအတ္တကြီးကိုပြီးကြံရအောင်မှာအနာတ္တပီတိဆိုတော့မဟုတ်ဘူးကြောက်ဘူးပေါ်ပါမလားရောက်နိုင်ဘူးကြာညမပါမရောက်နိုင်ဘူးကြာဟင် အဲ့တော့ဝိပဿနာအနာတ္တမြင်မှုဆိုတာဝိပဿနာမှမရှိမရနိုင်ဘူးမှန်ပါပါဗျာဟင်ဝိပဿနာတောင်အောင်းညာနဲ့အနာတ္တမြင်သူနေပါထက်ညာကြမှာအနာတ္တကိုပိုင်ပိုင်နိုင်နိုင်သိပါတဲ့ဟုတ်ဗျာပြီးတော့ဝိပဿနာဓမ္မတော်မှဒုသာတို့ဘာတော့ဘာတော့အေးတို့သေသေသာသာမှသူသူသာသာမှ ပြီးတော့သိသိသာသာမှတ်မှတ်စူးစူးဆိုင်ဆိုင်မှတ်မှတ်အကင်းပါပါညာပါပါနဲ့မှတ်မှတ်သုံးမှတ်လေဟုတ်ကြအဲသိသိသာသာမှတ်တဲ့ပုဂ္ဂိုလ်ကလက္ခဏာလောက်မှတ်တာပါလေစူးစူးဆိုင်ဆိုင်သိသိသာသာမှတ်တာကိုတို့သာလို့တော့ဒီလားပိုင်းပေါ့ဗျာအကျင့်ပိုင်းပေါ့စူးစူးဆိုင်ဆိုင်မှတ်တာကြတော့တမာရီပိုင်းပေါ့ဗျာတမာရီပိုင်းလောက်နဲ့မြင်မှဟောရာသဆိုတဲ့သူကိစ္စသူဌာနကိုသိပါတယ်အနာတ္တကိုမြင်နိုင်တယ်ပိစုပဋ္ဌံဆိုတာ ကိုရှုွက်တဲ့ကြည့်လိုက်ရင်ကိုရှုွက်ကိုလက်ဝါးပေါ်ဒီလူဒီတင်လို့ကွင်းဝင်းကွက်ကွက်မြင်နိုင်တာကိုအဲ့ဒါကိုပြစုပဋ္ဌာန်မြင်လို့ဆိုပါတယ်လက္ခဏာဟွာရေးကြောင့်လို့မြင်မှာပေါ့ဗျာဟေးရာတာဟွာလည်းရေးကြောင့်လို့မြင်မှာပေါ့ဗျာဟုတ်နော်ပြစုပဋ္ဌာန်ဟွာလက်ဝါးပေါ်ဒီလူဒီတင်လို့မြင်နိုင်တာကိုပြောတာဟုတ်နော်ဟေးအဲ့ဒါသူ့အချင်းညာပါပါနဲ့မှတ်ဆိုင်သူမှပညာပါမှာပေါ့ဗျာညာပါသူသာမြင်နိုင်တာကို အဲ့ဒီညာပါသူသာထက်ညာကြတော့လည်းပဲအနတ္တရဲ့သဘာဝကိုသိအသေးသိမြင်နိုင်တာဟုတ်တော့ဘယ်အာယုခန္ဓာခန္ဓာမြင်နိုင်တာအဲ့လိုမြင်လို့အနတ္တမြင်တို့ပါတော့အဲ့ဒီခါမြင်တဲ့အနတ္တကဘာသုံးလိုက်သုံးလိုက်တကယ်မှရှိပဲသဘောပဲနော်အဲ့ဒီအနာတ္တကအမြင့်ဆုံးအနာတ္တဖြစ်တယ်ငါမပိုင်ဘူးဆိုတဲ့အနာတ္တအနေသားမရှိဘူးဆိုတဲ့အနာတ္တပဲအဖြစ်မြင့်တဲ့ ဘာသုံးတုံသဘောပဲသုံးရင်းကြောက်တော့ဘာသုံးတုံအချိန်တတ်ပြီရှိတာတပိုင်းခဲမှမရှိသေးဘူးဟုတ်ကြဟုတ်နော်ဝိပဿနာလမ်းကဒီလမ်းမဟုတ်ဘူးတို့ကအကျင့်ကုန်အာရုံပြုပြဟင်ပြီးတော့မဒန်းရင်လေးလားလူတဲ့တို့ကမဒန်းရင်အတိမပြုဘူးကြအတိမပြုတို့ပြီးတော့တို့လားလူတာမဟုတ်တဲ့အတွက် တို့ကလည်းနေသာကြည့်ကြဘာစုမှမေးဘူးတို့လာလူတာမှတို့လူတာလားခုနကမညာလူတာလားတန်ဃာလူတာလားတို့လူတာလားတန်ဃာလူတာတန်ဃာလူတာတို့လူတာမှတို့ကလည်းနေသာကြည့်ဘာစုမှမေးဟုတ်ကတို့လူမှမဟုတ်ပဲပြီးတော့မရရင်ကလူတာလားသီရနာကခိုင်းတဲ့အတွက်လူတဲ့အတွက်သီရနာကလူခိုင်းလူတာလားသီရနာပါဗျာသီရနာက ပယ်သွားဟိတ်ဆိုမှသူကသွားရဲတာဘာသူလက်ဟိတ်ဆိုမှသူရဲတာအလှရှင်ကြီးစီရနာဟင်အဲမတိုင်းရှင်ကအလှရှင်ရဲ့အစီခံနေခြင်းနဲ့အလှရှင်ခိုင်းတာတော့ဆိုအလှရှင်ကသမင်းကြောက်ပေါ့ဗျာဟင်သူတို့မတိုင်းရင်အစီကံပြောလို့ရမှာဟုတ်ပေါ့သမင်းကျက်ပြောမှရမှာတယ်ဟုတ်ဗျာဟင်အလှရှင်ကသမင်းကျက်ဗျာအဲ့တော့တို့ကသမင်းကျက်နဲ့အဖက်လို့ပြောမှာမဟုတ်ဘူး အလှရှင်တဲ့စကားပြောပါဟုတ်ဗျာအလှရှင်ကဘယ်သူလို့အေးဗျာအဲ့တော့မတိုင်းချင်းအရေးဆုံးလို့ကြာဆုံးတာအခုရှင်လည်းတို့ကတွေ့ပါလားဟုတ်ဗျာသိရှင်းတော့ရှင်းတော့ပါနဲ့ပါဟုတ်ပါပါဘာဖြစ်လို့လဲဗျာဒီနာရောက်နေတယ်ဟုတ်တယ်နော်ဒီနာထက်ရင်အသိဉာဏ်ပါပဲဒီနာပါရှိရင်အကျိုးပေးတာရှင်းတာပဲ ဟုတ်နော်အဲဘဂူတော်ကြီးကနကနာတို့ပုဂ္ဂိုလ်ဆွဲနေစေနာသာရှင်းတယ်ပုဂ္ဂိုလ်နဲ့ဒီသိဆွဲရင်တဏှာပါလာတယ်လေပုဂ္ဂိုလ်ချင်းယူလဲဆိုကြောက်အောင်ပြောတာလူလားတဲ့ချင်းယူလဲတာတဏှာလည်းတကားတယ်ဟင်ညာမပါသေးရင်တို့တရားသိမဖြစ်နိုင်ဘူးဟုတ်နော်ပြည်စည်းကလည်းပဲတို့ကမတိုင်းသေးသေးဒီနေ့လာမယ်အမေထုတ်ပြီးတော့ဟုတ်ပါဘူးနိုင်ဘာဘာယူခဲ့မေထုတ်ပြီးတော့ဟုတ်ပါဘူး ဟင်ထုတ်ပေါ်မဲ့လိုပါတယ်လာမလာလာမတော့ဒီပေါ်ဗျာမနေ့ကသပိတ်ကြောက်သွားမှသိပြီးသပိတ်လိုက်တာဟင်ကိုသပိတ်ဆုံးပြကြသပိတ်ကြောက်လို့သိလာတော့ဗျာမလာရရှိတယ်လို့တော့မသိဘူးဗျာဟင်အဲတို့ကလည်းဆိုတော့လာမလို့လည်းမေးထုတ်ပေါ့ဗျာဘာပလားမလို့မေးထုတ်ပေါ့ကိုနှစ်သက်တာလေးကိုလုပ်တာဘုဒ္ဓဘီဒီမှာလည်းတလားပြည်ပြီးဆွဲရင်တနာဝင်နေဟုတ်လားဗျာပုဂ္ဂိုလ်ဆွဲရင်တနာဝင်နေ ငါသွေးဒိဋ္ဌိဝင်နိုင်လေဟုတ်နော်မှန်ပါဗျာငါသူလားဆိုဒိဋ္ဌိသာဝိထုနဲ့ပုဂ္ဂိုလ်ကိုသွေးတဏှာအဲ့တော့မတန်ရှင်းမှုဖြစ်သွားမှာတဲ့မှန်ပါဗျာနော်တန်ရှင်းပါမလားဟင်အဲ့တော့မတန်ရှင်းမှုဖြစ်ပေါ်မှာပေါ့စေတနာဖြစ်ရင်တော့အဲအသိမြင့်ရင်နဲ့ပေါ့ဟင်ဒီမှာမစေတနာမတတ်တဲ့အတွက်ဒီကုသိုလ်ကပြုပြီးတဲ့ဘဝကြတယ်ပြည်တိရှိလူစင်းရဖြစ်လို့ မှန်ပါဘူးပစ္စည်းရောရစေတနာထက်တဲ့လူရှိမှာနော်ဒီဒီဒီနဲ့တဏှာကတော့ကဒုစိတ်ကိုလိုက်ပြီးတော့ဘောပြီးဘောပြီးရလူတော်သက်ပါပါအဲ့တော့ဒီပြီးတော့ရှိနေကြည့်မယ်ဒီပြီးရှိလို့ဆင်းရဲပဲဖြစ်နေတယ်အဲ့တော့ဒီပြီးရှိလို့ဆင်းရဲဖြစ်နေတာဒီပြီးရှိလူချမ်းသာဖြစ်နေတာလူချမ်းသာဖြစ်နေတာပါအဖို့လို့တော့ခင်းရအောင်လို့ငါကချမ်းသာအောင်လို့နေတာချမ်းသာအောင်လို့ဟုတ်ကဲ့ပါဗျာ စတိနဲ့မပါရင်တော့ငါဆိုတဲ့အတွေးဝင်ကောင်းဝင်မယ်လေဒါမှမဟုတ်ဘူရိုကြီးစီသေးရောက်ကောင်းရောက်မယ်လေဒါမှမဟုတ်ဘူလူထားတဲ့ပစ္စည်းပေါ်သေးရောက်ကောင်းရောက်မယ်လေဒီအတွေးကဒီသုံးချက်တစ်ခုခုတော့တွေးပါပဲလေဒီပစ္စည်းကြီးလူထားတာဖြစ်ချင်းအဲ့ဒီအတွေးဝင်ဝင်မရအောင်မှတ်ဟုတ်နော်တို့ကြည့်နေတဲ့အရှင်ကုန်းအဲ့ဒါတန်တာပဲတို့မဟုတ်ဘူးဟုတ်ရဒီတို့မဟုတ်ဘူးဒီလေခန္ဓာကိုယ်ဒီ ကြည့်နေတဲ့အာတဘောကြီးကတော့ပြင်ဗမာကမွေးဗမာညင်ပါမှာပေါ့လူကမွေးတော့လူယုံကြီးပေါ်လူညင်ပါမှာပေါ့မှတ်နေတဲ့ချိန်အဲ့ဒီညင်ရှိအောင်မလားမှတ်နေတဲ့ချိန်အတွေးမရှိဘူးအတွေးမရှိတဲ့အတွက်ညင်မရှိဘူးအဲ့ဒါတန်ခါပဲမှတ်နေတဲ့ချိန်တန်ခါမမှတ်တဲ့ချိန်ပုဂ္ဂိုလ်ပဲအဲ့တော့သူကမှတ်နေတာကိုအာယုံပြုပါမှာနော်ပုဂ္ဂိုလ်အာယုံပြုပါဘူးသူလာပါမှာဟင်ပုဂ္ဂိုလ်အာယုံပြုတာပါမှာပုဂ္ဂိုလ်ကမြင်ကောင်း အဲပုဂ္ဂိုလ်ကလာမြင်အပ်တာတန်ခါကမြင်ကောင်းတာမဟုတ်ဘူးလေညာမျက်စိနဲ့ကြည့်မှတန်ခါမြင်နိုင်တာဟုတ်ဟုတ်နော်ဟင်အဲတော့တန်ခါအာယုပြုပြဟုတ်ကြလားဗျဟင်ဣရနာထပ်တပြီးတော့ဟင်ဣရနာထပ်တပြီးပတ်မပြီးအဲတော့သံဖို့ဣရနာထပ်ဖို့ကတော့တို့ရာဘီတိကိုပြင်မမလာတဲ့ကထက်ထက်မှန်ကတော့သိနေပါဘူးတတ်မှုပဲလို့အပ်ပါတယ် ။သာဖို့ကတော့ဟိုလူနေတဲ့ကြီးတွေးမဝင်ဖို့ပဲ။ဒီမှာဟိုဘယ်တော့လူလူပေါ့။လူရင်တွေးမဝင်ဖို့ပဲ။ဟုတ်နော်။အဲ့တော့ဒီလူဟိုရှိတာသူပြီးနောက်ကအဲတိုင်ပြီးတဲ့တိုင်လိုက်ဆိုရင်လှုပ်ရှားလေးတတိထားပြီ။သောတာရောသူဝဝတ္ထုဤဝဝတ္ထုသုစုတို့ကိုသုစုတို့ကိုကာတသာသာသာမတော်နဲ့သာသာသာဆောင်လေသာသာရှိတော်မူသောရှိတော် တော်ကသံဃာတော်ရှင်ပေါင်းရှင်ပါရှင်ရရှင်ရပေါင်းအောင်ပါဒီမဒီမသက္ကသက္ကသူတံပါကုဒီသူတံပါကုပါရှိတော်ပါရှိတော်သူဝဝတ္ထုဒီဝဝတ္ထုသုစုတို့ကိုသုစုတို့ကိုသံဃာတော် ပြီးကျင်တာမှန်ပါပါဒီကိရဏနဲ့ဖြစ်မှန်ပါပါဟုတ်နော်မှန်ပါပါတို့လူတွေလူတွေတချို့ကြတော့တို့လည်းတောင်ကြီးသိရှိတို့တော့မယုံကြည်တဲ့ကိရဏမရှိဘူးမှန်ပါပါတို့တို့လည်းပဲတို့နဲ့ထပ်ပြီးခံတာထားအောင်မယ်ဟုတ်နော်ပြီးတော့တို့ကိုလူကိုယ်တို့ကောင်းမှုလုံနိုင်ခြင်းမရှိတဲ့ဒုစာလိုတော့ဥပါဒါလို့ခေါ်တော့ဗျာအစွဲယုံနေကြပါလိမ့်ဟုတ်နော် ကိုမုံနိုင်ရင်အနီးပါးတွေမှာလည်းမရှိနိုင်ဘူးလားရှိပါဘူး။ဒုက္ခနာတော်ဆိုလို့ခေတ္တတိတ်တာလို့ပါလို့လေ။ဟင်သာဝတ္တတင်ပါအမိကြီးသမီးကြီးအင်းလောတီပါလက်ချင်းနဲ့နေရာကြီးပေါ်ညှိပြီးတော့ဟာလို့သူတို့တို့မလုပ်နိုင်တော့။အဲ့လိုမျိုးဒီအနီးမှာတော့မရှိနိုင်ဘူး။ရှိပါဘူး။ဒီလည်းရှိနိုင်တယ်အဝိလည်းရှိနိုင်။သူတို့လည်းမလုပ်နိုင်တဲ့ပုဂ္ဂိုလ်တွေဒုနဲ့ထပ်ပြီးခံရအောင်။ဒီစေတနာနဲ့ဝင်တော့ အမျှတော့အော်လုံးနဲ့မပြီးနေမှန်ပါဗျာကိုယ်လုံးရကြပါစေဒီစေတနာမျက်ရှိရမှန်ပါဗျာဟင်ရှိပါမလားဒါဒီမတိုင်းရင်းနေရှိပါဗျာဟုတ်ကလားမှန်ပါဗျာကိုကဒီကုသိုလ်ကောင်းမှုအကျိုးပြီးတဲ့အတွက်ဟောဒီဘက်ကနာမှာဆံဘက်ဆံဘက်ကြီးတဲ့ဟာတာရုခေါ်တဲ့ပုဂ္ဂိုလ်ကလည်းဘူလည်းဒန်းဒန်းနဲ့အကျိုးပြီးဖြစ်တဲ့အတွက်ဒီခဏနဲ့လည်းချိန်တိုင်းမှာ ဟံပကြီးလာတင်ပဲဝုံရောက်နိုင်ပါ့မလားအပါဒီလိုလိုအပြောရအမြအမြအဆိုးပြဟိုကပြောလို့အမြအမြအဆိုးရမမြနိုင်ဘူးလားဆိုပြပါဘူးဘုဘုလိုလိုအောင်တယ်မမြနိုင်ဘူးလားအမမြနိုင်ဘူးလေဒါဒါရင်မဝေတာကောမပြာဒီကိုရှိတာပြီးဘုလိုစက်စက်ကြီးလာတယ်ဘယ်လိုလုပ်လို့ဟောဘုဘုမမြနိုင်ဘူးလေ ရဘူးခင်ဗျာဟိုဘုရားတော်ကိုပြောတာအဲ့ဒါတတိလွတ်တယ်လို့ပါခင်ဗျာဟုတ်ပါမသိလို့ဆိုတော့ဒါလည်းတတိလွတ်တယ်တတိလွတ်တယ်လို့ပါခင်ဗျာဟုတ်ကလားမှန်ပါဒီဘုံအဲမရကြီးနဲ့ဆိုတော့အဲ့လိုပြောလို့ရမှာမဟုတ်ပါဘူးအဲဘူပါလဲဟိုဘာလို့ဟိုဒီဦးတို့တည်းတို့ဟိုမွန်ရွာတို့နဲ့အဆက်တွေရှိတော့အိမ်ထိုင်လေးအိမ်ခါပါပေါ့တူဆိုင်လေးတူဆိုင်လေးဟုတ်ကြဒီကိုမြောက်ဝင်လာကြတဲ့ ကိုအိမ်ဘေးကရေကိုကအတလုပ်ကလေးဓာတုဓာတုဆိုတာနဲ့ရသွားတာကိုကအေးရဒီကခပ်ဘူးနဲ့ဗျာဟင်အဲ့တော့ဟိုကအေးရဆိုတော့ဟိုကသတို့တိုင်းကပြောလဲချူတယ်အယောင်လဲဘာလို့လဲပြည်နေတာလဲပါတယ်ဟိုဘက်ကြီးတဲ့လုံးပြီးဝင်ပါလားဘာလို့ခေါ်တဲ့ဘက်ကိုလုံးဝင်ပါကြဟင်ဟင်တို့ပဲနည်းမယ်ကြဘယ်လိုလုပ်လဲဘုရားပါကဘုရား to